ခုလိုယောဂန္တရကတ်ဆိုးကြီးတွေ့နေရတဲ့အချိန်မှာဘယ်ချိန်ကာလမှာပြီးမဲလည်းမသိအဲ့တော့ဦးဇင်းတို့အာလုံးတရားဓမ္မတွေစွမ်းအားရှိသမျှလောကကြီးပေါ်မှာမေတ္တာ ဖြန့်ကျက်ရအောင်လို့ဦးဇင်းတဘာတဲ့ပို့ရင်တဘာတဲ့စွမ်းအားပေါ့ခုလူတွေယာနဲ့ချီပြီးတော့တရားနာနေကြတယ်နော်ယာနဲ့ချီပြီးတော့တရားနာနေကြတဲ့ကဘာရက်ရက်ကအခုနော်အနှံ့ကနေမှတရားနာနေကြတဲ့တရားဓမ္မတွေဦးဇင်းတို့တွေ လောကကြီးမှာမေတ္တာဖြန့်ကျဲပြီးတော့အလုံးသောလူနာမြမတ attva တွေဒီလိုကဆုဘေးဆိုကြီးမှာကင်းဝေးရအောင်ဦးဇင်းတို့မေတ္တာကမ္မထမ်းများစီဖြန့်ကြမယ်အရှေယ၌ရှိသောအနန္တစကြဝဠာအနန္တတတဝါတို့ဘေယံခသိငြိမ်ကြပါစေ ဒေါသခသိမ့်ငြိမ်းကြပါစေဆင်းရဲခသိမ့်ငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေအနောက်ယာ၌ရှိသောအနန္တစัจ java လာအနန္တတတဝါတို့ ဘေးရန်ခသိမ့်ငြိမ်ကြပါစေဒေါသခသိမ့်ငြိမ်ကြပါစေဆင်းရဲခသိမ့်ငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေတောင်ရ၌ရှိသော အနန္တစัจ java လာအနန္တတတဝါတို့ဘေယံခသိမ့်ငြိမ်ကြပါစေဒေါသခသိမ့်ငြိမ်ကြပါစေဆင်းရဲခသိမ့်ငြိမ်ကြပါစေ နှလုံးစိတ်ဝမ်းအေးချမ်းကြပါစေမြောက်ရ၌ရှိသောအနန္တစัจ java လာအနန္တတတဝါတို့ဘေယံခသိမ့်ငြိမ်ကြပါစေဒေါသခသိမ့်ငြိမ်ကြပါစေ ဆင်းရဲခတ်သိမ်းငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေအရှိတောင်တောင်ရ၌ရှိသော အနန္တစัจ java လာအနန္တတတဝါတို့ဘေးရန်ခတ်သိမ်းငြိမ်းကြပါစေ ဒေါသခသိမ့်ငြိမ်းကြပါစေဆင်းရဲခသိမ့်ငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေအနောင်မြောက်တော်ရ၌ရှိသောအနန္တစัจ java လာ အနန္တတတဝါတို့ ဘေးရန်ခတ်သိမ့်ငြိမ်ကြပါစေဒေါသခတ်သိမ့်ငြိမ်ကြပါစေဆင်းရဲခတ်သိမ့်ငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေအရှိမြောက်ထောင်ရ၌ရှိသော အနန္တစัจ java လာအနန္တတတဝါတို့ဘေယံခသိမ့်ငြိမ်ကြပါစေဒေါသခသိမ့်ငြိမ်ကြပါစေဆင်းရဲခသိမ့်ငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေအနောက်တောင်တောင်ရ၌ရှိသော အနန္တစัจ java လာအနန္တတတဝါတို့ဘေယံခသိမ့်ငြိမ်ကြပါစေဒေါသခသိမ့်ငြိမ်ကြပါစေစင်ရခသိမ့်ငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေအောက်ရထဝန်းကျင်၌ရှိသော အနန္တစัจ java လာအဘေဘုံသာအနန္တတတဝါတို့ဘေယံခသိမ့်ငြိမ်ကြပါစေဒေါသခသိမ့်ငြိမ်ကြပါစေဆင်းရဲခသိမ့်ငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ အထရာထဝန်းကျင်၌ရှိသော အနန္တစัจ java လာအနန္တနဗျမတို့ဘေယံခသိမ့်ငြိမ်ကြပါစေဒေါသခသိမ့်ငြိမ်ကြပါစေစင်ရခသိမ့်ငြိမ်ကြပါစေ နှလုံးစိတ်ဝမ်းအေးချမ်းကြပါစေသမ္ဗုဒ္ဓေအထာဝီသင်္စာဒွါရသင်္စာသဟတကေပင်စတတသဟတာနိနမာမိတိရသမဟံအပကဝါလုကာကင်္ဂအနန္တာနေဗုဒ္ဓဇိနာ ဒေတံဓမ္မေသာတံငေသာအာရရေနနမမဟံနမကာရာနုဘာဝေနဟိတဝါတဖေဥပတဝေအနေကအန္တရာယာဘီဝိနာတံတုအတေတတော်သီရသမိန်တေဗုဒ္ဓတေထောတာရိဘုဒ္ဓောသဒကိနေ ဝါမအံသေးမောက္ကလာနောပုရာတော်ပိဋကတယံပစ္စည်းမေတဝါအာနန္ဒောသတုဒ္ဓိတာဖြီနာတဝါတမန္တာလောကပါလာစအိန္ဒာဒေဝသပြမကဧတေတံအာနုဘာဝေနတဗေပယဥပတဝါ အနေကအန္တရာယာဘိဝိနာတံတုအသေးသတောနိညာတရာဘောဇာတပတာနိညာဒိန္ဒရိယသံဝရာနိညာတရာသဗ္ဗာနေတကာသုထိန်ပတာမိပါဏိနံအထာနမေတံဘိခဝေအနဝကာသောယံပရုပကမေနတထာဂတံဇီဝိတာဝရောဘေယ အနုပကမေနာဘိခဝေတထာဂတာပရိနိဗ္ဗာယံတိဧတေနာသစ္စာဝိဇေနာဒုတိတေဟောတုတပ္ပရာဧတေနာသစ္စာဝိဇေနာဒုတိတေဟောတုတပ္ပရာဧတေနာသစ္စာဝိဇေနာဒုတိတေဟောတုတပ္ပရာ ကင်္ဂဝါလူသဲစုမကပွင့်တော်မူကြကုန်သောအဆူဆူသောဖျားရှင်ကိုတော်မြတ်ပေါင်းတို့၏ကြီးမြတ်လာစွာသောမေတ္တာတော်သစ္စာတော်ဘုန်းတော်ကံတော်ဉာဏ်တော်ပါရမီတော်မဟာကရုဏာတော်တို့ကြောင့်၎င်းမလေတံဖိုလေတံနိဗ္ဗာန်ပတိယစေတံသောတရားတော်မြတ်ပေါင်းတို့၏ခုံတော်ကျေးဇူးတော်တို့ကြောင့်၎င်းအရိယာရှိဖို့တန်ဃာတော်ရှင်ကောင်းရှင်မြတ်ပေါင်းတို့၏ ကြည်မြလားစွာသောမေတ္တာတော်တစ္ဆာတော်တကုတ်ဒေသောအာနုဘောတို့ကြောင့်၎င်းမိခင်ဖခင်ဆရာသခင်ကျေးဇူးရှင်အပေါင်းအလုံးသောသူတော်ကောင်းပေါင်းတို့၏ကြည်မြလားစွာသောမေတ္တာတော်တစ္ဆာတော်တကုတ်ဒေသောအာနုဘောအလုံးတို့ကြောင့်အလုံးသောမြို့ကောင်းသားမြို့ကောင်းသမီးအပေါင်းသူတော်ကောင်းတို့၏ကိုတွင် ကိုပအိမ်တွင် အိမ်ပအလုတ်တွင် အလုတ်ပခြံတွင်ခြံပအနထာနာတို့၌ ကြာရောက်ပြီကြာရောက်ဆဲကြာရောက်လက်တံဖြစ်သောဘေဇောယံဇောအန္တရေဇောယောဂါဇောအမျိုးမျိုးတို့ကင်းွယ်ငြိမ်ပြောက်မကြမြောက်သည်ဖြစ်ပါစေတည်းယံကိဉ္စီဝိတံဣဒဝါဟုတံဝါတက္ကေတုဝါယံရတနံပဏိတနာနောတမအထိတထာဂတိနဣတံပိဗုဒ္ဓေရတနံပဏိတံဧတေနသစ္စေနသူဝတိဟောတု ဤလူပြည်လောက၌၎င်းနတ်ပြည်တို့၌၎င်းနဂါပြည်ကလုံးပြည်တို့၌၎င်းစัจ java လာ အသင်ချေအနန္တအနန္တလောကရာကြီးတကူလုံးတွင်၌ဖရာယရနာထက်သာလွန်မြင့်မြတ်သောယရနာသည်မရှိဖရာယရနာသည်ဒါလျင်ဤစัจ java လာလောကရာကြီးတကူလုံးတွင်၌အသာဆုံးအမြတ်ဆုံးဖြစ်ပါပေ၏ ဤကဲ့သို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးသည်ဝေသာလီပြည်၌ကာကြီးတော်မှာဘေးမှာဆိုက်ရောက်နေကြကုန်သောတတ္တဝါပေါင်းတို့အားဤသစ္စာစကားတော်များကိုပြုခဲ့တာမှန်ပါ၏ထိုမှန်ကန်စွာဆိုအပ်ခဲ့သောသစ္စာစကားတော်တို့တကုဒေဇောအာနုဘောအပေါင်းတို့ကြောင့်ကာကြီးတော်မှာဘေးမှာဆိုက်ရောက်နေကြကုန်သောဝေသာလီပြည်သူပြည်သားအပေါင်းတို့သည်ကာကြီးတော်မှာဘေးမှာလွတ်မြောက်တော်မူကြတာမှန်ပါ၏ ထိုမှန်ကန်စွာဆိုအပ်ခဲ့သောတစ္ဆာတရားတော်တွင်တကုဒေသောအာနုဘောတို့ကြောင့်၎င်းသာအပဒနာတန္တိပါရာအဝင်စနာမာတာပိတာဇာနိခန္တာဇာတဝေရပရိကမသာသစ္စေကတိမချံမဟာပိသလီတောတိခိဝိဇေတိသောလတဂရိတာနိဥဒကံပတ္တဝယထာတိခိသစ္စေနအမေတမောနတိဧတာမေသစ္စာပါရမီဖះလောင်းငုံမင်းသည် ငါမှအတောင်မှန်ရှိပါသောလည်းပဲအတောင်မှန်တို့သည်မပြန်နိုင်ငါမှအမေဖေရှိပါသောလည်းပဲအမေဖေတို့သည်ပြန်ပြေကုန်ကြပြီငါမှခြေတော့ရှိပါသောလည်းပဲခြေတော့တို့သည်မပြေနိုင်ထိုမှန်ကန်စွာဆိုအပ်ခဲ့သောသစ္စာတရားတို့၏တကုတေသောအာနုဘော်တို့ကြောင့်ဟောဒီတော်မီသည်ငြိမ့်ပါသည်တရိဟုဖျားလုံးဆိုခဲ့သောကြောင့်တော်မီသည်ငြိမ့်ခဲ့လေပြီထိုမှန်ကန်စွာဆိုအပ်ခဲ့သောသစ္စာတရားတို့၏တကုတေသောအာနုဘော်တို့ကြောင့်၎င်း ယတောဟံဘဂိနေအရိယာယဇာတိယဇာတောနာဘိဇာနာမိသေစိတ်ဘာနံဇီဝိတာဝရောဘေယတေနာသစ္စေနာတုတိတေဟောတုတုတိကပတာအရှင်အင်ကုရိမာလာမထေရမြတ်ကြီးသည်မိမဖွာနိုင်သောအမျိုးသမီးကိုတွေ့ခြင်းအခါ၌ရှင်နမငါသည်ယဟန်ပြူပြည့်သည့်အချိန်မှစ၍သူတစ်ပါးအသက်ကိုသေသေးလိုသောစေရနာဖြင့်တပ်ဖြတ်ခြင်းမပြုခဲ့ပါ ထိုမှန်ကန်စွာဆွဲခဲ့သောတစ္ဆာစကားကြောင့်အသင်ဓမ္မသည်ချမ်းသာပါသည်တရိဟုတစ္ဆာပြုခဲ့လေပြီထိုမှန်ကန်စွာဆွဲခဲ့သောတစ္ဆာတရားတော်တို့၏တကုဒေသောအာနုဘောတို့ကြောင့်၎င်းထိုမှန်ကန်စွာဆွဲခဲ့သောတစ္ဆာတရားတော်တို့၏တကုဒေသောအာနုဘောနှင့်ဖရာတရားသံဃာယရဏမြတ်သုံးမှာမိဘဆရာသမားအပေါင်းတို့၏ကြီးမြတ်လားစွာသောမေတ္တာတော်တစ္ဆာတော်တကုဒေသောအာနုဘောအလုံးတို့ကြောင့် အမေရိကတိုက်ကြီးဒရိုင်လုံးမှာရှိနေကြကုန်သောယဟန်ရှင်လူပြည်သူများနှင့်လူနာမြမာတ attva အပေါင်းအလုံးတို့သည်၎င်းအေဩစတြေးလျတိုက်ကြီးဒရိုင်လုံးမှာရှိနေကြကုန်သောယဟန်ရှင်လူပြည်သူများနှင့်လူနာမြမာတ attva အပေါင်းတို့သည်၎င်းမြန်မာနိုင်ငံကြီးတစ်ခုလုံးတွင်မှရှိနေကြကုန်သောယဟန်ရှင်လူပြည်သူများနှင့် လူနာမြမာတ attva အပေါင်းအလုံးတို့သည်၎င်း စင်ကာပူနိုင်ငံမှာရှိကြဂုံသောအလုံးသောယဟန်ရှင်လူပြည်သူများနဲ့လူနာမြမတ attva အပေါင်းအလုံးသောဤကဘာလောကကြီးအတွင်မှာရှိနေကြကုန်သောကဘာသူကဘာသားလူနာမြမတ attva အပေါင်းအလုံးတို့သည်၎င်းစကြဝဠာသင်္ချေနန္ဒနာရှိကြကုန်သောလူနာမြမတ attva အပေါင်းအလုံးတို့သည်၎င်းအလုံးသောအပယ်လေးပုံလူပြည်နတ်ပြည်6ထမြမ20နှင့် သုံးသက်တဖုံတွင်မှကျင်လဲကျဆာပြေးလွှာ၍နေကြကုန်သောဒုက္ခိတဒုက္ခိတအနန္တတတ္တဝါအပေါင်းအလုံးတို့သည်ဤဖျားတရားသံဃာယရနာမြတ်သောမာရဝိခုံတော်ကျေးဇူးတော်တို့ကြောင့်ဘေယံခသိမ့်ငိမ့်ကြပါစေဒေါသခသိမ့်ငိမ့်ကြပါစေဆင်းရဲခသိမ့်ငိမ့်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေဤယခုတရားကိုနာယူနေကြကုန်သောအမျိုးကောင်းသားအမျိုးကောင်းသမီးနှင့် အလုံးသောမိသားစုအပေါင်းတို့တော်ကောင်းတို့သည်လည်းပဲဘေးရန်ခတ်သိမ့်ငြိမ့်ကြပါစေဒေါသခတ်သိမ့်ငြိမ့်ကြပါစေဆင်းရဲခတ်သိမ့်ငြိမ့်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေအလုံးသောလူနာမြမတ attva အပေါင်းတို့သည်မကောင်းသောတိတ်ဆိုးနမိတ်ဆိုးဂျိုဆိုးအိမ်မက်ဆိုးမကောင်းသောအတိုက်မှန်သမျှအခိုက်မှန်သမျှအနောက်ရှက်မှန်သမျှဖြည့်စည်မှန်သမျှတို့မှာ အမြန်ဆုံးလွတ်မြောက်နိုင်ကြပါသည်မကောင်းသောအတိတ်ဆိုးနမိတ်ဆိုးဂျိုးဆိုးအိမ်မဆိုးမကောင်းသောဘေးမှန်သမျှရန်မှန်သမျှတို့သည်ကင်းကွယ်ငြိမ်ပြောက်မကြမြောက်သည် ဖြစ်ကြပါစေတတရာဌာနာမင်ဝိတုလကနာမင်ဝိတုပက္ခနာမင်ကုဝေရနာမင်သာတော်သမီးတော်ချွေရန်မောက်မမိတ်တံအပေါင်းတို့သည်၎င်းအရှေကျွန်းနောက်ကျွန်းတောင်ကျွန်းမြောက်ကျွန်းနဲ့ဆက်ကြဝဠာအသေးချေနန္ဒနာအခြေကြကုန်သော တိတိရှင်မိဋ္ဌိရှင်ဝိဒါနာမင်းမြမာမင်းနဲ့တရားမင်းအပေါင်းတို့ဒီ၎င်းသူရတတိစန္ဒီပရမိသွာခောရမန္တမဟာပေနဲ့ကွန်ရင်စရှိသောဒေဝီဒေဝါအပေါင်းတို့ဒီ၎င်းအာလုံးသောကိုယ်ဆောင်နာအိမ်ဆောင်နာကြောင်းဆောင်နာမြို့ဆောင်နာနယ်ဆောင်နာပဲဆောင်နာသာသနာတော်ကိုစောင့်ရှောက်ကြကုန်သောနတ်မြတ်နာကောင်းနတ်မြမာအပေါင်းအာဂတသောဘုံမသောယုတ်သောအပေါင်းအာလုံးသောနတ်ဒေဝတာအပေါင်းတို့အသင်တို့အတွက် အကျွန်ုပ်နဲ့တကွာအာလုံသောမျိုးကောင်းသားမျိုးကောင်းသမီးနှင့်အာလုံသောပုဂ္ဂိုလ်အပေါင်းတို့သည်ဒါနပြုတိုင်းသီလဆောက်တည်တိုင်းတရားဘာဝနာများကြိုးစားအားထုတ်တိုင်း၌အသင်နတ်မြတ်နာကောင်းနတ်မြမာအပေါင်းတို့အားအပြာဒံဘေဝေကြပါကုန်၏အကျွန်ုပ်တို့အာလုံပြုပြုသမျှသောဒါနကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်တို့ကို အသင်နတ်မြနာကောင်းနတ်မြမာအပေါင်းတို့အားမမေ့မလျော့မပေါ်သောတတိအားဖြင့်အမြဲမပြတ်အမျှပေးဝေကြပါကုန်၏ကောင်းမှုများကို ပြုလုပ်ပေးကြပါကုန်၏ထိုကောင်းမှုများပြုလုပ်ပေးနေကြကုန်သောအာလုံးသောယခုရှိနေကြကုန်သောတရားဓမ္မအပေါင်းသူတော်ကောင်းအေမေရိကတိုက်ဩစတြေးလျတိုက်မြန်မာနိုင်ငံစင်ကာပူနိုင်ငံနဲ့အလုံးသောဤပရိတရား ဤတရားများကိုနာယူကြည်ညိုနေကြကုန်သောအလုံးသော အမျိုးကောင်းသာအမျိုးကောင်းသမီးအပေါင်းသူတော်ကောင်းတို့အားအသင်တို့နတ်မြတ်နာကောင်းနတ်မြမာအပေါင်းတို့နေရောညပါစောင့်ရှောက်ပေးကြပါကုန်လောဖះရှင်ကိုတော်မြတ်ကြီးစူစူတို့ဤကြီးမြလားဆိုသောတကုဒေသောအာနုဘောတို့ကြောင့်၎င်းတရားတော်မြတ်ပေါင်းတို့ဤကြီးမြလားဆိုသောတကုဒေသောအာနုဘောတို့ကြောင့်၎င်း အရိယာရှိဖို့တန်ဃာတော်ရှင်ကောင်းရှင်မြတ်ပေါင်းတို့ကြီးမြတ်လာစွာသော တကောဒေဇော အာနုဘောတို့ကြောင့်၎င်းဆိုအပ်ခဲ့ပြီးသောတစ္ဆာတရားတော်တို့၏တကောဒေဇောအာနုဘောတို့ကြောင့်၎င်းအလုံးသောနတ်မြတ်နာကောင်းနတ်မြတ်မပေါင်းတို့၏ကြီးမြတ်လာစွာသောတကောဒေဇောအာနုဘောအလုံးတို့ကြောင့်ဤကမ္ဘာလောကကြီးမှာကြာရောက်နေသောကြာရောက်ပြီးကြာရောက်ဆဲဖြစ်သော အေးယောဂါဇိုကတ်ဇိုကရိုနာဗိုင်းရပ်ဆိုတဲ့အနာဇိုယောဂါဇိုနဲ့တကွအာလုံတော်96ဖြာ98ဖြာသော အနာဇိုယောဂါဇိုဘေဇိုယံဇိုယောဂန္တရကတ်တထန္တရကတ်ဒောဘိခန္တရကတ်ဒီဟုသောကကြီး၃ပါးဖေအပေါင်းတို့သည်အလုံးကင်းွယ်ငြိမ်ပြောက်မကြမြောက်သည်ဖြစ်ပါသေးတည်း အေးအလုံးသော အနာသောယောဂါသောအပေါင်းတို့သည်ယာယုနေကြကုန်သောအမျိုးကောင်းသားအမျိုးကောင်းသမီးအပေါင်းသူတော်ကောင်းတို့နှင့်အလုံးသောကဘာသူကဘာသားလူနာမြမတတ္တဝါအပေါင်းတို့အားကင်းကွယ်ငြိမ်းပြောက်မကြမြောက်သည် ဖြစ်ပါစေသတည်းမကောင်းသောဘေးမကောင်းသောရံမကောင်းသောအနာသောယောဂါသောကတ်သောဘေးသောတို့သည်ကင်းကွယ်ငြိမ်းပြောက်မကြမြောက်သည်ဖြစ်ပါစေသတည်း ကောင်းမြတ်သောကျမ်းစီမံသမျှကောင်းမြတ်သောလောကိမှန်သမျှတို့သည်တောင်းတာတိုင်းကြံစီတိုင်းမဆိုင်မတွပြည့်စုံနိုင်ကြပါစေကုန်သတည်းတော်မြတ်ကြီးရဲ့သာသနာတော်မြတ်ကြီးအားမိမိတို့တန်ဆွမ်းသမျှထောက်ပံ့လူတိုင်းရသောဒါနအကုသိုလ်ဆောက်တည်ရသောသီလကုသိုလ်ကြိုးစားမယုတ်ပွားများအထောက်အသောဘာဝနာကုသိုလ်တို့တကုဒေသောအာနုဘောတို့ကြောင့် လောက်ကောက်တရာမောင်များဖြစ်သောဝိဇာမောင်ခွင်း၍သစ္စာလေးပါးမြတ်တရားကိုထုတ်ထွေးသိနိုင်ကြပါစေဒါနာသီလသမထဝိပဿနာတရားတို့ကိုတဆင့်နဲ့တဆင့်ရင့်တဲ့ရင့်အောင်တဆင့်နဲ့တဆင့်မြင့်တဲ့မြင့်အောင်ကျင့်ကြံကြော့ကောပွားများအထောက်နိုင်ကြပါစေလောကုတ္တရာဉာဏ်လေးကိုမြန်ဆုံးရရှိနိုင်ကြပါစေလောကီအမှောင်များဖြစ်သောအနေဆင်းရဲခြင်းအစဆင်းရဲခြင်းယာတုဌာဏရာစီစိန်ဥစ္စာလျော်ပါခြင်းအချွေယံသင်ပင်ပြည့်စည်ခြင်း မလောမုံထားသူရှည်ခြင်းမကောင်းတဲ့ရင်ကြော်တော်ခြင်းအနာသောယောဂါသောအမျိုးမျိုးတို့ကပ်ရောက်ခြင်းအစရှိတဲ့ဘေဥပါယန္တရဲသွဲသွဲတို့သည်ကင်းကွယ်ငြိမ့်ပြောက်မကြမြောက်ကြကုန်ပြီလျင်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးနှင့်အရိယာပေါင်းသူတော်ကောင်းကြီးများကိုယ်တိုင်ကိုကြာထွတ်ထွေ၍သိအပ်သောအသင်္ခတတာနိဗ္ဗာန်ချမ်းသာတရားတော်မြတ်ကိုရလွယ်ရောက်လွယ်မြမောပြုလွယ်နိုင်ကြပါစေကုန်တော်တည်း